တက်တောင်တက်တာနဲ့ထိုင်ကြမယ်သင်္นานစာကြောင့်ဘုန်းကြီးတို့ဒိဋ္ဌသမုပ္ပတရားတော်အကြောင်းပြောနေတော့ဗျာဒိဋ္ဌသမုပ္ပမနေ့ကပြောခဲ့တဲ့ထက်မှာသိနိုင်ခဲ့မြင်နိုင်ခဲ့တဲ့တရား၄မျိုးရှိတယ်အဲ့ဒီ၄မျိုးထဲမှာပြိဿသဘောကပါနေတယ်သိနိုင်ခဲ့မြင်နိုင်ခဲ့တဲ့တရားတွေမှာမနေ့ကဘုန်းကြီးတို့ပြောခဲ့တာနံပါတ်1သစ္စာ၄ပါး သစ္စာလေးပါဟိုစတင်လို့သိတာမဟုတ်ဘူးတကယ်ဉာဏ်နဲ့အာထုတ်လို့သိတာမျိုးဆိုလိုတာတတဝါအကြောင်းဒါတွေကတော့ဟိုဩဝိနိဝတနုဒတိဉာဏ်တို့ဒီဉာဏ်တွေရမှာပဲတရားကာကနာနာသိတယ်နောက်ရောဝိပဿနာဉာဏ်တွေဖြစ်ရင်လည်းသိနိုင်တော့နောက်ပရိသန်တွေဒီနေပုံဒါလည်းခက်တယ်ပြောဖို့လည်းခက်တယ်ရေးဖို့လည်းခက်တယ်သိဖို့လည်းခက်တယ် နောက်ဆုံးပရိစ္ဆသမုပ္ပါတရားတော်တုဒ္ဓမြညာစိန္ဒမြညာဒါလည်းတော့အတိများတော့ဗောဗျာတကယ်ကျင့်ပြီးတော့ဘုန်းကြီးတို့တွေသိလားဆိုတဲ့အမျိုးလေးဒါဖြစ်ထုတ်ဖို့ရည်ကြည့်တော့အဲဒီပရိစ္ဆသမုပ္ပါတရားတော်ကအတိခတ်တဲ့၄မျိုးထဲမှာပါနေတယ်ပရိစ္ဆသမုပ္ပါခေါ်တဲ့အခါဘုရားက အနုလုံနေနဲ့ဟောတာရှိတယ်ပฏิလုံနေနဲ့ဟောတာရှိတယ်အနုလုံပြိဿသမုပ္ပါမှာမနေ့ကပြောခဲ့တယ်ဒုက္ခသစ္စာနဲ့သမုဒယသစ္စာပါတယ်အကြောင်းအကျိုးပေါ့ဗျာဒါကြောင့်ဘုန်းကြီးတို့ဝိပဿနာရှုတဲ့အခါမှာဒုတိယဉာဏ်ပိုင်းမှာအကြောင်းအကျိုးသိတဲ့ဉာဏ်အဲ့ဒီဉာဏ်ပိုင်းကြတော့ဒီပြိဿသမုပ္ပါနီးနဲ့လည်းရှုလို့ရတော့မယ်ကိုဉာဏ်ဆင်လိုက်ပေါ့များသောအားဖြင့်တော်တော်များများက ဒီရှုတာတဲ့သုဒ္ဓမြညာစိတ်ဓာမြညာနဲ့သိတာများတယ်တကယ်ရှုသိလို့ရှုသိတဲ့ဘုရားအမြဲတမ်းနေပါဒါကြောင့်အနုလုံပြိဿသမုပ္ပါဒ်ကြတော့ဒုက္ခသစ္စာနဲ့သမုဒယသစ္စာပါဝင်နေတယ်ပြီးတော့တတ္တဝါအကြောင်းနဲ့ပရိသန်ရဲ့အကြောင်းနဲ့ပါဝင်နေတယ်ဒီပြိဿသမုပ္ပါဒ်မှာနောက်တစ်ခုကကြတော့ပฏิလုံပฏิလုံအနေနဲ့လည်းမြတ်စွာဘုရားဟောထားတာရှိတယ် ပရိလုံနေနဲ့မြတ်စွာဘုရားဟောတဲ့ပြိဿသမုပ္ပါမှာကျတော့និရောဓသစ္စာနဲ့မဂ္ဂသစ္စာပါဝင်နေပြန်။ဒါကြောင့်ဒီပြိဿသမုပ္ပါတရားတော်တွေဟာသိဖို့လည်းခက်တယ်ပြောဖို့လည်းခက်တယ်ရေးဖို့လည်းခက်တယ်အဲဒါကြောင့်မို့ခက်တဲ့တရားတွေမှာပါဝင်တယ်။အဲဒီမှာထကရာဒီခက်တဲ့တရားတွေမှာပါဝင်တဲ့အကြောင်းအရာကိုဆက်ပြောသွားတယ်မပြီးသေးဘူး။တတ္တမအညတရ အာဂမဒီကမပုပတ္တိနာတုကရပြိဿသောဥပါဒတဝန္တတာအဲလိုဆက်ပြီးတော့ဖွင့်ပြသွားတယ်ဒီပြိဿသောဥပါ အခက်တရား၄မျိုးထဲမှာပါဝင်နေတယ်အဲ့ဒီလိုပါဝင်နေတဲ့အတွက်ပြိဿသမုပ္ပါသိဖို့ရေးဖို့ပြောဖို့ခက်တယ်ပြိဿသမုပ္ပါပြိဿသမုပ္ပါတရားတော်သိဖို့ရေးဖို့ပြောဖို့ဆိုရင်ဘယ်လိုပုံကုမျိုးသိနိုင်လဲဆို အာဂမပုဂ္ဂိုလ်တို့အဓိကမပုဂ္ဂိုလ်တို့ဒီလိုပုဂ္ဂိုလ်မျိုးပဲသိနိုင်တယ်ကျန်တဲ့ပုဂ္ဂိုလ်တွေမသိနိုင်ဘူးဆိုဒါဖွင့်တော့ခုနပါဠိလေးအာဂမပုဂ္ဂိုလ်ဆိုတာကပြိကသုံးပုံနှုတ်ငုံဆောင်တာတို့ပြိကစာပေကျွမ်းကျင်တဲ့ပုဂ္ဂိုလ်တို့ထာဂရဘွဲ့အဓိကဖွင့်ပေါ့အကုန်လုံးနတ်နတ်ဆန်းဆန်းကြည့်နိုင်တဲ့ပုဂ္ဂိုလ်ကျွမ်းကျင်တဲ့ပုဂ္ဂိုလ်မျိုးမှသာလျှင်သူကသိနိုင်တယ်ရေးနိုင်တယ်ပြောနိုင်တယ်ဒါပြောတယ်ပေါ့ဗျာ နောက်အဓိကမပုဂ္ဂိုလ်တရားထုတ်လို့တကယ်ကို အရိယမဉ္ဇဏ်ဖုံဉဏ်ရသွားရင်လည်းပဲအဲ့ဒီပုဂ္ဂိုလ်များပြိဿသုပ္ပတရားတော့နားလည်နိုင်တယ်သိနိုင်တယ်ရေးနိုင်တယ်ပြောနိုင်တယ်ဒါမိတ်တော့ဘုန်းကြီးရင်ခေါင်ကဒီတုတ်တုတ်ကိုပြောဦးတယ်အာနာပါနအထုပ်အာနာပါနအထုပ်ပြန်နောက်ပိုင်းမှာညာသောဖြင့်ဒီ အာတိပဒံတုတ်ထဂရမှာကြတော့ဘာမိတ်သွားလဲဆိုဒီအာနာပါနကျင့်တဲ့ပုဂ္ဂိုလ်များဟာဇံရပြီးမှဝိပဿနာကိုးရမယ်ဆိုတာမျိုးမာသရိပဏတုတ်ထဂရလို့ဖွင့်တာသူရဲ့ထဂရပေါ့လေဒါပေမဲ့လို့ဒီဘုရားဟောတုတ်တန်နေလေးလာတဲ့ခါကျတော့ဒီဇံရမှအထောက်ရမယ်မဟုတ် ဇံမရပဲနဲ့တရားတွေအထုတ်သွားရင်လည်းပဲရနိုင်တယ်ဆိုတာမျိုးတွေကပါနေတာဒါကြောင့်မို့ဒီဆရာတော်ကြီးတွေကကိုယ်သွားတဲ့လမ်းကြောင်းကိုဦးစားပေးပြောကြတယ်ချို့ကြလဲဇံလန်းစင်နဲ့သွားတဲ့အခါကျဇံရောက်အထုတ်မယ်ဇံရမှာဒီယုတ်တရားနံတရားတွေသိစိတ်မြင်နိုင်တယ်ဒီလိုလဲပြောတဲ့ဆရာတော်ကြီးတွေမိတ်နဲ့ဆရာတော်ကြီးတွေတင်တဲ့ဆရာတော်ကြီးတွေရှိတယ်ချို့ဆရာတော်ကြီးတော့မဟုတ်ဘူးဇံမရပဲနဲ့လည်းသွားနိုင်တယ်ရှုနိုင်တယ်မှတ်နိုင်တယ်ဒါ ဘုရားကိုယ်တိုင်ဟောထားတဲ့တုတ်တရားရှိအောင်အဲ့ဒါတွေထောက်ထားပြီးပြောကြတယ်ဘုန်းကြီးတို့ကတော့မငင်းခုန်ခြင်းမူငင်းခုန်ကြောင့်အကုသို့ဖြစ်တာပဲရှိတာကိုရှုမှတ်ကြည့်လိုက်လေကိုရှုမှတ်ကြည့်လို့ဇံလားနဲ့သွားလို့ဆင်ပြေဇံလားနဲ့သွားကြည့်ပေါ့ဇံရောက်အာမထုံနိုင်ဘူးရိုးရိုးတန်းတန်းဝိပဿနာယာနိကနဲ့သွားခြင်းဝိပဿနာတိုင်းသွားရင်ရပါတယ်အထုတ်အခုပြောချင်တာကဘာလဲဆိုတော့ ပရိစ္ဆသမုပ္ပါတရားတော်ကိုခုနကထကရာဖွင့်သွားတာကအဓိကမှမဉ္ဇဉ်ဖုန်ဉဏ်ရသွားတဲ့ပုံကုမျိုးမှဒါလည်းဒီအဓိကမှလို့ခေါ်တယ်အဲ့ဒီလိုအဓိကမှပုဂ္ဂိုလ်မျိုးမှဒီပရိစ္ဆသမုပ္ပါတရားကသိနိုင်တယ်နားလိုက်တယ်ရေးနိုင်တယ်ပြောနိုင်တယ်ဟောနိုင်တယ်ဒီလိုမိတ်တော်တော့ဗျာဒါဘုန်းကြီးရင်တော့ပြောခဲ့တဲ့တုတ်လေးပြန်ပြောခြင်းလို့ပါ မြတ်စွာဘုရားရာဇချိုမြို့ဝေလွန်းကျောင်းမှာတရင်သုံးနေတဲ့ချိန်အဲ့ဒီချိန်မှာမြတ်စွာဘုရားကတရားစီတရားမှန်နေပြတပည့်ဒီပန်းနေတန်ခါရီကလည်းပေါ်များလာအဲဘုံကြည့်တော့ဗောလေဘုံတွေကိုကြည့်တော့လူများကလည်းယုံသိလေးစားကြတယ်ပစ္စည်းလေးပါးတွေလည်းလူရတယ်ဒါပေမဲ့တခြားဘာသာခြားပုံကိုယ်တွေမှာ တူမတမ်းမပေးမဲ့လူမရှိတော့ဖြစ်သွားအဲ့ဒီချိန်မှာ အဲ့ဒီခေတ်တုန်းကတော့ဘုန်းကြီးတို့ဘာသာကြားတွေထဲမှာပရပိုက်ဆိုတဲ့ပုံကိုယ်တွေလည်းသူတို့လည်းထင်ရှားတော့ပရပိုက်ပုံကိုယ်တွေကသူကတရားတွေကိုဆွေးနွေးတယ်ညင်းတယ်ခုံတယ်အများဆုံးညင်းခုံတာများတယ်အခြေတင်ညင်းခုံတွေလောက်တာများတယ်အဲသူတို့ဘာသာမှာတဖြည်းဖြည်းနဲ့လူတွေကအယုသေပေးမှုနည်းလာတယ်ဒီလလာပါတွေနည်းလာတယ်သူတို့လည်းဒီ ရာဇကြုံမြို့မှာနေကြတာပဲသူတို့ထဲမှာခေါင်းဆောင်တစ်ဦးရှိတာပေါ့နော်ပြည်သက်ခေါင်းဆောင်တစ်ဦးကဘယ်သူလဲဆိုသူတိမာလို့ခေါ်တယ်သူတိမာပြပိုက်သူကလည်းသူပြည်သက်နဲ့သူနေတာပဲဒီနေ့ကျသူတို့ဂိုင်းပြပိုက်ဂိုင်းပေါင်းစုံစီဝေးလုပ်ပြီးတော့တိုင်ပင်ကြတာပေါ့ဗျာဘာတိုင်ပင်လဲဆိုတော့သူတို့တွေဟာအရင်တော့လောက် ကြည်ညိုတဲ့ပုံကိုယ်တွေမရှိတော့ဘူးလာလာပါတွေနည်းလာတယ်ရှားပါလာတယ်ဘာကြောင့်မို့ဒီလိုဖြစ်တယ်လဲပြန်ပြီးတော့ဝေဖန်ကြတိုင်ပင်ကြဆွေးနွေးကြတယ်နောက်ဘုန်းကြီးတို့ရဲ့ဖះနဲ့တပိသားတန်ဃာတွေကိုလည်းကြည်တယ်အဲ့ဒီအကြောင်းအရာတွေကိုလည်းဆွေးနွေးကြတယ်တိုင်ပင်ကြတယ်သူတို့ဘလို့ဆွေးနွေးတိုင်ပင်လဲဆိုဗုဒ္ဓနဲ့တပိသားတန်ဃာယဟန်တော်တွေဟာဒီမြတ်စွာဘုရားက မျိုးနွယ်နေလည်းလည်းမြတ်တယ်ဇတ်အနေနဲ့လည်းမြတ်တယ်ပညာလည်းတတ်တယ်အဲ့ဒီဂုံတွေကြောင့်မို့အဲ့ဒီဒီရက်တွေကြောင့်မို့လလပါပေါ်လာမဟုတ်ဘူးမြားကြီးညိုတာမဟုတ်ဘူးဗုဒ္ဓကပညာရှိပြီပြီတရားတွေဟောပြောဆုံးဆုံးပါတယ်ဒါတွေကိုပြိတ္တကကြိုက်လို့ကြီးညိုကြလေးစားကြလလပါပေါ်တာဖြစ်တယ်အဲ့တော့တို့လည်း ဒီလိုဟောပြောနိုင်ရင်ပညာရှိပြီးပြီးဟောပြောနိုင်ရင်တို့တွေလည်းသူလိုပဲဗုဒ္ဓတပည့်သားတော်ကလိုဗုဒ္ဓလိုလတ်လပါပေါ်နိုင်တယ်အဲ့လိုစီဝေကြတိုင်ပင်ကြပါဗျာအဲ့တော့သူကဘယ်လိုလုပ်လဲဆိုတော့အဲ့တော့ဗုဒ္ဓပညာရှိဟောပြောချက်တွေဟောပြောလို့ဆိုရင်ဘာလို့ရမလဲဆိုဗုဒ္ဓရဲ့ဟောပြောချက်တွေကိုတို့ကရအောင်ယူပါမယ်ခိုးရမယ်ပေါ့ဗျာပြောရရင်နော် ယူပြီးတော့ကိုတရားလုပ်ဟောမယ်နော်ဘုန်းကြီးတို့နိုင်ငံမှာလည်းဒီဟာတွေအများကြီးဖြစ်ခဲ့တော့ခုဆရာတော်ကြီးတွေကတရားဟောတဲ့ပုံကိုယ်လေးမကြမကြသတိပေးတာတွေရှိတယ်ဘုရားတရားငါတရားလို့မဟုတ်ပါနဲ့ဒါတွေသတိပေးတယ်တချို့ကဘယ်သုတ်တမှာပါတယ်ဘယ်မှာပါတယ်တိတိကျကျမပြောနိုင်ဘူးမပြောနိုင်တော့ဘာဖြစ်လာလဲဆိုကိုသိတယ်လို့လို့ဟောသွားတယ်ကိုသိတယ်လို့လို့ပြောသွားတာဒါမျိုးတွေဖြစ်တာ အဲ့တော့ဖွင့်ကြလည်းမကြည့်နိုင်ဖွင့်ကြမကြည့်နိုင်တဲ့အခါကျကိုယ်အထင်ကိုယ်အမြင်ကိုယ်အယူဆတွေနဲ့ရောတော့ပြောကုန်တော့ဟိုနားထောင်လို့ကောင်းတယ်ဗျဒါပေမဲ့လို့တကယ်တကယ်စာနဲ့ပေနဲ့အတိတရားရှိတဲ့ပုဂ္ဂိုလ်လေးလာခြင်းတဲ့အခါမှာသူဟာကတိတိကျကျမပြောနိုင်တာတွေအများကြီးဖြစ်ပါတယ်အဲ့လိုမျိုးတွေပေါ့အခုသူဒီမှာတို့ ပြရပိုက်ဖွဲ့ကလည်းဘာလို့လဲဆိုဖျားရဲ့တရားတွေခိုးဖို့တိုင်မြင်ကြတယ်ခိုးတယ်ဆိုတော့ဒီတိုင်းခိုးလို့မှမရတော့ဘူးအဲတော့ဒီဘာသာအတွင်းကိုဝင်ပြီးတော့သင်ယူမှာသင်ယူမှဖြစ်မယ်ဒါကိုသဘောပေါက်တာပေါ့ဗျာအဲတော့သူတို့ထဲမှာခုနသူဒီမဆိုပြရပိုက်ကပညာဉာဏ်နဲ့ထက်မြက်တယ်ပေါ့ဗျာအကင်းရလည်းပါတယ်သူတို့တွေကခေါင်းဆောင်တက်ဦးလည်းဖြစ်နေတော့ သူ့ကိုရွေးချယ်တောင်းပေးကြတော့သူကဘာလုပ်ရမလဲဖရာတာဘုန်းကြီးရဲ့ဖရာတာနာတွေမှာဝင်ရမယ်ဝင်ပြီးတော့ဒီဘုရားတရားတွေကိုခိုးရမယ်ယူရမယ်သင်ရမယ်ပြီးမှသူတို့ရဲ့တရားလုပ်ပြီးဟောမယ်ဒီရွယ်ချက်ပါပဲအဲ့ဒီတော့ဒီသုတိမပြဘိုက်ကလည်းဒီတာဝန်ယူပြီးတော့မြတ်စွာဘုရားဒီလာတယ်ဗောဗျာအဲ့ချိန်မှာသူကကျွမ်းကျင်တော့ဘာ စဉ်းစားလေဆိုဘုရားဘာသာလဲ तू ကဘာသာကြားလာတော့ယုတ်တည်းလက်ခံကိုခက်တော့တော့ तू ကဘာလုပ်လိုက်လဲဆိုတော့ဒီချိန်မှာဘုရားနာချင်းကခွင့်ရအောင်ဘာလို့ကောင်းမလဲရှင်အနန္ဒာပေါ့အဲ့ဒီချိန်မှာရှင်အနန္ဒာကဘုရားအလုတ်ကျွေးပေါ့ပြုစုဆောက်ရှောက်နေတဲ့အချိန်ဖြစ်နေရှင်အနန္ဒာကတ်ထားမယ်ယန္နာကတော့သူကဘာလဲဆိုရှင်အနန္ဒာတပည့်တော်ဗုဒ္ဓသာနာကိုကြီးညိုလို့ သူတော်ကောင်းတရားအထုတ်ခြင်းပါတယ်ဒါကြောင့်ရဟန်းဖြစ်ရခြင်းပါတယ်ဒီလိုလျှောက်ထားတော့ဒီလိုရှင်အနန္ဒကသူကသူမဆုံးဖြတ်ဘူးဗျသူဒီမှာပြန်ပြီးကိုမြတ်စွာဘုရားကြီးခေါ်သွားပြီးသူလျှောက်တဲ့အတိုင်းလျှောက်ထားပေးပါမြတ်စွာဘုရားကဒီသူတိမပရပိုက်ဒီလာတဲ့ဟာဗုဒ္ဓတရားတွေခိုးယူဖို့လာတယ်ဆိုတော့သိပါတယ်ဒါပေမဲ့လို့ဒီသူတိမတစ်ချိန်မှာ အကျိုးရှိမှမြင်တော်မူတဲ့အတွက်ရံပြုခွင့်ပေးလိုက်ပါတယ်သူဒီမှာရံပြုပြီးတဲ့အခါကျဘုရားတရားများကိုလေ့လေ့လာပါတယ်သင်ယူပါတယ်နော်ဘုရားရဲ့သာသနာတော်မှာဘုန်းကြီးတို့အမြတ်ဆုံးတရားကဘာလဲဆိုအရနဲ့အရတဖို့ပေါ့ဗျာယဟန္တာပေါ့ယဟန္တာဖြစ်သွားရင်ဒါအမြတ်ဆုံးပုဂ္ဂိုလ်ဖြစ်သွားတာယဟန္တာဖြစ်သွားအမြတ်ဆုံးတရားတွေရသွားကိစ္စတွေပြီးသွားတယ်လို့ဆိုလိုတာပါပဲ အဲ့လိုနဲ့သူကတကယ်လက်တွေ့အထောက်တာတော့မဟုတ်ဘူးဗျာစာပေဖြစ်သင်ယူပြီးတော့ဒါတွေကိုသူသိတာနော်ဘုရားသာတော်အမြင့်ဆုံးမြတ်ဆုံးတရားပါလေအရတ္တဖို့ယန္တာယန္တာဖြစ်သွားရင်ဒါဟာယံကိစ္စပြီးသွားတယ်ပေါ့ဗျာဖះလက်ထက်ကကျတော့ဘုန်းကြီးတို့လက်ထက်နဲ့မတူတာပါလေဆိုတော့ယံများစွာတို့ဟာဒီဝါမဆိုခင်ကာလလေးမှာဘာလို့ကြလဲဆိုဝိနည်းသင်တဲ့ပုဂ္ဂိုလ် ဝင်နည်းပေါ့ဗျာဝင်နည်းလေ့လာတယ်အခုလိုတရားတွေဘာတွေအများကြီးသင်ယူတာသိမရှိဘူးဝင်နည်းသင်ယူကြတာများတယ်ဘာဖြစ်လို့လဲရဟန်းဘဝဆိုဝင်နည်းရရေးကြည့်တာဝင်နည်းတွေထိုင်လျောက်နားလည်ပြီးဆိုတဲ့အခါကျတော့ဘုရားလည်းတက်တော်ထင်ရှားရှိတော့ဘုရားဒီမှာဓာယကမ္မထာနေတောင်းညာတောင်းပြီးတော့သင်တော်တဲ့အရာပေါ့ဗျာတော်တဲ့တောင်းတဲ့သွားယူဝါစုအထောက်ကြဘာလဲ၃လပတ်လုံးပေါ့လေ ဖရာတရားတရားယူထားတာဖြစ်တဲ့အတွက်ကျူးကျူးဆဆအထောက်ကြတာများတယ်။တမန်ရှင်ကအထောက်တယ်လို့နည်းတယ်။အဲကြိုးစားပြအထောက်ကြတယ်ဗောဗျာ။ဟွာလဲကြွရောဟုတ်လား။ကြိုးစားအထောက်တဲ့ခါကျတော့အရတ္တဖို့ရပါရဟန္တာဖြစ်သွားတယ်။ဟွာကြွလာတဲ့ခါကျတော့ဒီတရားတရားများရသွားတဲ့ရဟန်းတော်များမိမိရထားတဲ့တရားတွေကိုရှောက်ထားဖို့အတွက်ဘုန်းကြီးတို့ဖရာပြန်ဟွာကြွတဲ့ခါကျဖရာကိုလာကြောကြတယ် ဒီကက်ကတော့ဖရာဦးပေါ့ရှေးတုန်းကတော့ဖရာတက်တော်ထင်ရှားရှိတော့ဖရာကိုကိုရထားတဲ့တရားလေးတွေလာလျှောက်ထားတာပါဘုရားတန်ရောက်လာတဲ့ခါကျတော့ဒီကိုရထားတဲ့တရားလေးတွေကြိုးကြောင်လျှောက်တာပေါ့ဗျာအဲ့မှာသူဒီမှာပရသူဒီမှာပေါ့လေပရဘက်ကနေပြောင်းလာတယ်သူဒီမှာရံဘာလို့လာလဲဆိုလိုက်ချောင်းပြီးနားထောင်တယ်သူ့ရွယ်ချက်ကဒီအရတ္တဖို့ရတဲ့ဒီကိုအချောင်ရဖို့ပေါ့ဗျာ ဟုတ်လားဘာလဲဘာဖြစ်လို့လဲသာသနာတော်မှာတရားကအဓိကကြတရားပဲအမြင့်ဆုံးတရားဖြစ်နေတာဟုတ်အဲ့တော့ဟိုပုံကိုယ်တွေကတကယ်ကျင့်လို့ရလာတယ်ဖះကိုရှောက်တယ်ရှောက်တော့သူကသွားနာထောင်ကျင့်နည်းကိုလည်းခြောင်ရဖို့ဒီတရားကိုလည်းခြောင်ရဖို့လက်တွေ့နည်းလည်းရဆရာနည်းလည်းခြောင်ရဖို့ပါပဲဒီရွယ်ချက်နဲ့ ဘုရားလျှောက်တာတွေသွားခိုးနာထောင်တယ်အဲ့တော့သူတို့ကဘုရားကြီးလျှောက်ပြီးပြန်ထွက်လာတဲ့ချိန်သူကဒီရဟန်းတော်တွေလိုက်မေးတာကပ်ပြီးတော့ရှင်ဘုရားတို့တဲ့မြတ်စွာဘုရားကိုအရတ္တဘုရားအကြောင်းလျှောက်ထားကြတယ်လျှောက်ထားကြတာတွေတော့ကြားတယ်တကယ်ကိုအရှင်ဘုရားတို့ရခဲ့ကြရလားဟုတ်တယ်တဲ့တို့ရခဲ့တယ် အဲ့တော့ तू ကဘလို့ထင်လဲဆိုဟိုဇန်နေရဘိညာဉ်တွေရပြီးမှဒီမဉ္ဇဏ်ဖွညာဆိုတာအထုတ်လို့ရတယ်လို့ तू ကထင်ထားတာဟုတ်ဒါကြောင့် तू ကဘာစမေးလဲအရှင်မြတ်တို့အဲ့ဒီလို့ဆိုရင်အရတ္တဘုရခဲ့ပြီဆိုရင်တကူတွေမျိုးမျိုးဖန်ဆင်းပြနိုင်တဲ့အိဒိဝိဒညာရပြီလားရပြီလားဒီလိုမေးတယ် အင်းတို့ဟိုရဟန္တာရှင်များတို့မရပါဘူးတဲ့ဒါပဲဆိုရင်ねအဝေးတို့ဘလောက်ဝေးဝေးဘလောက်သေးသေးမြင်နိုင်တဲ့ဒိဗ္ဗစေဝိညာဉ်ကိုရပြီလားဟာဒါလည်းတို့မရဘူးတခုချင်းကုန်လိုက်မေးတာပင်ချင်းတယ်ဘလောက်ဝေးဝေးဘလောက်သေးသေးကြားနိုင်တဲ့ဒိဗ္ဗတောတဉာဏ်ကိုရှင်ပြတို့ရပြီဟာဒါလည်းမရဘူးတဲ့ ဒါဆိုသူများစိတ်ကိုသိနိုင်တဲ့ပရစိတ်တဝိဇာဏညာကိုရှင်ပြလို့ရဟာဒါလည်းမရဘူးမေးတာတော့အစင်မကြပါဘူးဗျာသူကစာနေပုဗ္ဗေနိဝတ္တနုဒ္ဓိညာဘိညာဉ်ပေါ့ဗျာဘဝရှိဘဝပြီးခဲ့တဲ့ဘဝတွေပေါ့ဗျာဒီနိဗ္ဗာန်ရသည့်ဘဝအရတ္တဖို့ရသည့်ဘဝတိုင်အောင်နောက်နောက်ကဘဝတွေဒီလိုညာကိုရပြီလားဟာဒါလည်းတို့မရသေးဘူးတဲ့ တကယ်တမ်းကျတော့ तू မေးရမှာဇာနေရအရင်မေးရမှာဗျအခုတော့ तू ကဟိုတကယ်လက်တွေ့လောက်ထားတာမဟုတ်တော့ဇံကနောက်မှလာမေးတယ်ဒါဆိုရှင်ပြတော့ရူပဇံလို့ရပြီလားအရူပဇံလို့ရပြီလားဒီလိုဟာဒါဒါလည်းမရတကယ်မှတ်ထားမှာနော်ဇံကအရင်ကျင့်ရတာဇံနေရပြီဆိုမှခုနအဘိညာဉ်ကိုပြန်ကျင့်ရဒါပေမဲ့ तू ကလက်တွေ့လောက်ထားတာမဟုတ်တဲ့အခါကျပြောင်းပြန်မေးတာ ဘိညင်းတို့အရင်မေးတယ်ဘိညင်းတွေကလည်းအရှင်တိုင်းမမေးပါဘူးသူမေးခြင်းတို့မေးတာခုဘုန်းကြီးသူမေးတဲ့အတိုင်းပြောနေတာဒါကဘာလဲဆိုလက်တွေ့အာမထုတ်တာလို့နော်တခါတခါဓမ္မကြီးတို့တခါကြီးတို့ဘုန်းကြီးတို့တွေတွေ့ဘူးလိုက်မယ်လက်တွေ့အာမထုတ်ထားလို့ရှိရင်တရားရှုမှတ်တာဆိုပြောင်းနေပြောင်းမယ်နေပြောတာရှိတယ်နော်ဟိုမှာဘုန်းကြီးတို့တရားနယ်ပဲပဲဟောစီဆရာတော်ကြီးနေဆိုဖောင်းပိန်ဆိုရင်အရှင်ပြပိန်ဖောင်းမှတ်နေတာလား ဒီလိုပေါ့သူမမမမဖူလာလို့ပြောင်းနေပြောင်းပြန်နေအများကြီးကြားတယ်တော်တော်များပါတယ်လို့သူဒီနယ်ဘက်ဘက်မှာတကယ်မကြွညင်တဲ့ခါကျသူအထင်နဲ့မေးတာပဲပြောင်းနေပြောင်းပြန်ပြောတဲ့စကားတွေအဲတော့ဆိုလိုတာခုန သူတိမရဟန္တာဘာထင်လဲဆိုရတ္တဖို့ရလို့ရဟန္တာ ဖြစ်သွားရင်ဇန်ရဲ့ဘိညာဉ်တကိုးကြီးရရမယ် ဒီဇံပင်ချင်းတကိုးတွေရပြီးမှရတ္တမေရတ္တဖို့ရတယ်ဒါကတော့ခုနကအနာပါနတိတုတ်တံသူလည်းသင်ထားတာကိုသင်ထားတော့ဒီတိုင်းပဲထင်မှာပေါ့အနာပါနတတိရှုမှတ်တဲ့ခန်းကဏ္ဍမှာကျတော့ထကရာဖွင့်ကအဲ့တိုင်းကြီးဖွင့်ထားတယ်ဇံนี่ရရမယ်ဘိညာဉ်တော့အဲ့ဒါမပါဘူးဗျဇံရရမယ်ဇံရပြီးမှ ဝိပဿနာဘယ်လိုကူးရမလဲဆိုဘုန်းကြီးပြောခဲ့ပါတယ်နော်အဲ့ဒီတိုင်းမှာသူကမေးတာအဲတော့ဟိုကမရဘူးဖြေတဲ့အခါကျတော့ဒါဆိုရင်ရှင်ပြတော့ဘယ်လိုပုံကုံမျိုးပါလဲဆိုသူကမေးတာငါတို့ကပညာဝိမု ക്ത ယဟနာပညာဝိမု ക്ത ပုံကုံတွေပါဒီလိုပြောတယ်ပညာဝိမု ക്ത ပုံကုံဆိုတာတော့အသိဉာဏ်နဲ့ကိလေသာကလွတ်မြောက်တဲ့ပုံကုံတွေခေါ်တယ် စံမရဘူးဘိညာဉ်မရဘူးသောတာပတိမေညာတရားကယဒါကယသောတာပတိမေဖို့တရားကဒါညာနေပေါ့ဗျာဒါကယမေအနာကယမေရတ္တမေဒီအသိဉာဏ်နေနဲ့ကိလေသာတွေနိဝရဏတွေလွတ်မြောက်သွားတဲ့ပုဂ္ဂိုလ်မျိုးပညာဝိမု ക്ത ပုဂ္ဂိုလ်လို့ခေါ်ပါတယ် အဲ့လိုဖြေပေးလိုက်တဲ့ခါကျလဲဒီပုဂ္ဂိုလ်သူမအာမထုတ်ဘူးတော့ဟဲ့တော့ဟာရှင်ပြပညာဝိကုဒပုဂ္ဂိုလ်အကျယ်ရှင်းပြောပါအောင်အဲ့မှာရဟန်းတော်များပါဟိုရဟန်းတော်များကပါမိတ်သွားတယ်အရှင်ပြနားလေသည်ဖြစ်စေမနာနားမလဲသည်ဖြစ်စေတဲ့တပည့်တော်တွေကပညာဝိမုဒ္ဒပုဂ္ဂိုလ်တွေပါပဲဆိုပြောပြီးထွက်သွားကြတယ်အဲ့ဒီမှာသူကမကျင့်တတ်ဘူးဟိုရှင်းရှင်းလင်းလင်းမသိအောင်လေ तू သိ तू ကအလွယ်တကူအချောင်းလွယ်လွယ်ကူကူသိချင်တာ နော်ကျင်ဒီကြံဒီအာထုံဒီတွေရောမညာဖုံညာတွေရောလဲလွယ်လွယ်ရကျင်တာရွယ်လွယ်သိကျင်တာမှတ်တယ်နော်ဘယ်ဟာမှလွယ်လွယ်လုံးလုံးမရဘူးဘုန်းကြီးတို့တွေကကျင့်ကြအာထုံနေကြအမလေးဝိပဿနာဉာဏ်ဖြစ်ဖို့ကိုမနှဲလုံးညာဝိပဿနာဉာဏ်မဖြစ်တဲ့အခါကျတော့မပြောင်းလဲဘူးဉာဏ်တကယ်ဖြစ်သွားပြောင်းပါတယ်ဘုန်းကြီးကိုလည်းကြည့်လို့ရပါတယ်ဘယ်သူမှမဆိုကြည့်လို့ရပါတယ်ဒါလေးမှတ်တာနော်တကယ်အသိဉာဏ်ဖြစ်သွားရင်စိတ်ကြပြောင်းသွားတယ်အဲ့ဒါမှတ် အသိဉာဏ်မဖြစ်သေးဘူးဆိုရင်တော့မပြောင်းဘူးဆရာသမားတတ်မှတ်လို့လည်းမရဘူးဒီအသိဉာဏ်ဖြစ်ဖို့ဆိုတော့ဘယ်သူမှတတ်မှတ်ပေးလို့မရဘူးကိုကိုယ်ကအထုတ်လို့အသိဉာဏ်ဖြစ်သွားတာမျိုးပဲကောင်းတယ်ဒီတော့သူကမကျေနပ်တော့ဘာသွားလဲသူဖះကြီးရောက်သွားတယ်ဖះသွားမိတယ်သူခုနကရဟန္တာရှင်မြတ်ကြီးနဲ့ပြောခဲ့တဲ့စကားတွေလည်းအကုန်လျှောက်ထားတယ်သူရိုးရိုးသားသားပဲအဲ အဲ့မှာဘုရားလည်းဗာမိတ်လဲဆိုတော့သူဒီမှာတရားနဲ့တည်တဲ့ဝိပဿနာဉာဏ်ရှေးဥစွာဖြစ်တယ်ဒါကြောင့်ဘုန်းကြီးတို့ဝိပဿနာဉာဏ်ဆိုတာမဲ့ဉာဏ်ဖွညာရှေးကနေဒီမှာပုပ္ပဘာကမဲ့ဆိုတာဒီနေရာသုံးပါဘုန်းကြီးတို့ခဏခဏပြောနေဒီတုတ်ထဲမှာပါတော့သုံးပြောပါတယ်ဆရာတော်ကြီးတွေလည်းဒါကိုသုံးတယ်ပုပ္ပဘာကမဲ့ဆိုမဲ့ရဲ့ရှေ့မှာဖြစ်တဲ့ဝိပဿနာဉာဏ်ကိုပုပ္ပဘာကမဲ့လို့ခေါ်တယ်မူလပုပ္ပဘာ အရိယာ၃ဝမက်ခင်မြတ်ဆက်ပြီးတော့ဒီဆောင်ပုံလေးတွေပြောကြတယ်ပေါ့ဗျာနော်အဲ့တော့တရားနဲ့တည်တော့ဝိပဿနာညာရှေးဥစွာဖြစ်တယ်တဲ့နိဗ္ဗာန်ကိုသိတဲ့မညာနောက်မှဖြစ်တယ်ဆိုလိုတာကတော့တရားတွေဝိပဿနာညာနေအရင်ဖြစ်တယ်ပြီးမှမညာဖြစ်တယ်ဒါမိတ်တယ်အဲ့လိုအချင်းချင်းမိတ်တယ်မိတ်မြန်တော့လေဒီသုတိမာနားမလဲနားမလဲတော့အကျေဟုတ်ရှောက်ပါတယ် ဒီတော့မြတ်စွာဘုရားခုနရဟန္တာရှင်မြတ်တွေမိတ်တယ်လို့ပဲထပ်မိတ်တယ်သူဒီမှာတဲ့သင်နားလေသည်ဖြစ်စေနားမလေသည်ဖြစ်စေတကယ်အမှန်ကတော့ဝိပဿနာညာတရားနဲ့တည်တဲ့ဝိပဿနာညာအရင်ဖြစ်တယ်နိဗ္ဗာန်ကိုသိမြင်တဲ့မဉာဏ်တော့နောက်မှဖြစ်တယ်ဆိုလိုတာတော့ဘယ်တရားအထုအထုဝိပဿနာညာကအရင်ဖြစ်တယ်ဒါလေးမှတ်တာနော်ပြီးမှမဉာဏ်ကရတယ်မဉာဏ်ကဖြစ်တယ် ဝိပဿနာဉာဏ်မဖြစ်ဖဲနဲ့မဉဏ်ပုံဉာဏ်ကြော်ရတဲ့ထုံးစံမရှိဘူးဒါလေးမှဒါဒါကိုအတိလင်းပြောနေတာအဲကြောင့်ဘုန်းကြီးတို့တရားထုတ်ပြီးတော့ဝိပဿနာဉာဏ်ဖြစ်အောင်ထုတ်ဝိပဿနာဉာဏ်ဖြစ်အောင်ထုတ်ဒါတွေတိုက်တွန်းအောင်ဝိပဿနာဉာဏ်နေမဖြစ်ရင်တော့ဘာမှသူ့ဘုန်းကြီးလုပ်တဲ့အရာတွေလည်းဝိပဿနာဉာဏ်မဖြစ်ရင်တော့ဘာမှပြောင်းလဲမှုမဖြစ်ဘူးကိုယ်မူရလည်းပြောင်းစိတ်တက်လည်းမပြောင်းနှုတ်မူရလည်းမပြောင်း တကယ်အသိဉာဏ်ဖြစ်သွားရင်ဘုန်းကြီးတို့ပြောင်းလာပါလိမ့်မယ်ဒီတရားတော့တကယ်ကိုလေးလေးနက်နက်ယုံလာပါလိမ့်မယ်ဘယ်သူမှပြောစရာမလိုဒါလေးတော့မှတ်တာနော်အဲ့ဒီရောက်မှဖခင်ကဘုန်းကြီးတို့ယုတ်တရားတွေနံတရားတွေတစ်ခုချင်းအကျယ်ချဲ့ဟောပါတယ်နော်သူဒီမှာယုတ်တရားမြဲသလားမမြဲဘူးလားဒါတွေမေးတာပေါ့ဗျာမမြဲပါဗျာဒါတော့ဘုန်းကြီးတို့နတ္တလက္ခဏာသုံးလည်းပါပါတယ် မမြဲတဲ့ရုပ်တရားဆင်းရဲသလားချမ်းသာသလားဆင်းရဲပါရှင်ဗျာမမြဲပဲနဲ့ဆင်းရဲပြီးဖောက်ပြန်တတ်တဲ့ရုပ်ဒီရုပ်တရားကိုငါဥစ္စာနာခံငါခံနာကိုငါချိလည်းငါကောင်းဒါမျိုးငါလို့ငါရဲ့အသက်ကောင်ဝိညာဉ်ကောင်အတ္တကောင်လို့ယူဆနိုင်မလားမယူဆနိုင်ပါဗျာဒါတော့ तू ကဒီနှစ်ခုကတော့အတူတူပဲပေါ့ဗျာနော် तू က နေဇဒုက္ခအနတ္တရှုပုံနဲ့တဏှာဒိဋ္ဌိမာနကွာပုံကွာအောင်ရှုပုံတွေအတူတူပဲဒါဘုန်းကြီးတုတ်တုတ်ကိုကားပြီးပြောခဲ့မှုပါနော်တဏှာဒိဋ္ဌိမာနကွာအောင်ရှုရင်လည်းပဲဒီနေဇဒုက္ခအနတ္တမြင်လို့ပဲကွာပေါင်းရှုနိုင်တယ်နော်နေဇဒုက္ခအနတ္တမြင်ရင်လည်းပဲတဏှာဒိဋ္ဌိမာနကွာသွားပါတယ်တကယ်လုပ်ငန်းပိုင်းရတော့နော်ဥပမာမမြဲဘူးလို့မြင်သွားရင်မာနကွာတာပဲ ဘုန်းကြီးတို့မြဲတယ်ထင်ပြီးတော့မှန်တက်တာပဲနော်ဒါကြောင့်အသေးလေးမြင်အသေးကြီးကိုလည်းဟိုမြင်တယ်ဆိုတာမျိုးပေါ့ယုံ nant တရားတွေပေါ်ပြီးပြောဖြစ်ပြီးပြတ်နေတဲ့သဘောကဒါအသေးလေးမြင်တာပေါ့ဗျဟုတ်လားတကယ်ဘဝတကူသေသွားရင်တော့အသေးကြီးမြင်တော့အသေးကြီးပေါ့ဒါခေါ်တော့မမြဲတာကိုမြင်သိသွားရင်ဘုန်းကြီးတို့ဘယ်သူမှလက်မမထောင်ကိုယ့်အကိုမြဲတယ်ထင်းနေတော့ငါမသေးတော့ဘူးမြဲနေတယ် လျှော့သေးတာသေးသွားနော်ကိုယ့်ကိုသေးမယ်လို့မထင်ဘူးသေးမယ်လို့လည်းလက်မခံနိုင်အဲ့ပုံကောင်များမာနမကြဘူးဗျာမာနရှိနေတယ်မာနတင်းခံပြီးသေးသွားရှာအမျိုးတွေအဲ့ပုံကောင်များအနေဆာမမြင်လို့ပဲအနေဆာမမြင်ဒီမာနမချနိုင်နေမာနမချနိုင်တော့ဘာမှလွတ်မချနိုင်ပစ္စည်းလည်းလွတ်မချနိုင်အာဏာလည်းလွတ်မချနိုင်ဘာမှလွတ်မချနိုင်အတတ်ပညာလည်းငါသိတယ်ငါတတ်တယ်ဒါမျိုးသွားတာဟုတ်ဗျာငါပစ္စည်းချမ်းသာတယ် ဒီဟာတွေလွတ်ချဖို့ခက်တယ်နော်ဒီအနေစာမမြင်တာတော်တော်ခက်တယ်မာနမကြောက်ဘူးဗျာမာနဘယ်တော့မှအနေစာမြင်တကယ်တော့အနေစာမြင် မာနလိုလိုကြောက်သွားတယ်မာနကြောက်နေမကောင်းဘူးဗျာဘာတွေပြောင်းသွားလဲမကောင်းတာလုပ်ဖို့ဟောလူတိုင်းလူတိုင်းသိရမှာပါလားသိပေးကိုမြင်လဲမာနကြောက်အနေစာဆိုတော့သိချင်းတရားပါပဲတကယ်အသေးကြီးပေါ့ဗျာ သေကြီးတွေအသေးကိုအသေးကြီးတွေအသေးကြီးတရားကိုလည်းမြင်မယ်ဆိုရင် မာနကြတာဟောလူတိုင်းလူတိုင်းသိရမှာပါလားသိသွားရင် မကောင်းတာလုပ်ဖို့ဝင်လေးပါတယ်မကောင်းတာပြောဖို့ဝင်လေးတယ်မကောင်းတာတွေးဖို့ဝင်လေးတယ်မလုပ်တော့ဘူးဗျာကောင်းတာပဲလုပ်တယ်ကောင်းတာပဲပြောတယ်ကောင်းတာပဲတွေးတယ်နော်အနေစာတကယ်မြင်ရင်မာနကြရင်မာနကြသွားရင်အဲ့ဒီလိုအမူအရာတွေပြောင်းသွားတယ်ဒါလေးမှတ်တာနော် လူချင်းချင်းပဲတွေ့တွေ့ရဟန်းချင်းချင်းပဲတွေ့တွေ့တကယ်ရိုးရိုးသိသိလေးလေးစားနာမာနကြသွားရိုးသေးတယ်ဗျလေးစားတယ်တခါတလေဘုန်းကြီးတို့ဘုန်းကြီးတွေဒီပင်ဒီတိုင်းပဲကမ္မထဆရာလုံနေပြီမြတ်လို့သူဟာဒီမာနမကြတော့ရိုးသေးမှုလေးစားမှုတွေအတော်အားနေအမျိုးတွေဖြစ်တော့အဲဘယ်ပုဂ္ဂိုလ်ဘယ်လိုဖြစ်ဖြစ်ဘုန်းကြီးတို့တူတူရိုက်တယ်မပါဝင်အောင်ကြိုးစားမယ်အနေဆာမြောင်ရှုရမယ် နောက်ပြီးတော့မာနနော်အနေဆမြင်မာနကွာတယ်မာနကြတယ်ဒုက္ခမြင်ရင်တဏှာကွာတော့ခန္ဓာကိုယ်ကြီးပေါ်မှာဖြစ်ဖြစ်ဘယ်အရာပဲဖြစ်ဖြစ်ဆင်းရဲတာလို့မြင်သွားရင်ဒီပေါ်မှာဘယ်နှစ်သက်မလဲပြတွေ့တာမလဲနော်တဏှာကွာသွားတာပဲဒါကြောင့်မို့ဝိပဿနာရှုရှုအတုပရှုရှုခန္ဓာကိုယ်အပြစ်မြင်ဖို့ရည်ကြီးတယ် ခန္ဓာကိုယ်ပြည့်မမြင်ရင်တော့ချစ်ခင်နေမှာပဲတွေ့တာနေမှာပဲဒုတိယကိုယ့်ဟာကိုယ်ကိုလည်းချစ်ခင်တွေ့တာသလိုသားတွေသမီးတွေတွေ့တာမြတ်နိုးရမယ်ပုံကိုယ်ပေါ်မှာလည်းတွေ့တာပဲမြတ်နိုးတာပဲချစ်ခင်တာပဲအဲ့တော့တဏှာကွာဖို့ခက်တာပေါ့ဗျာခန္ဓာကိုယ်အပြည့်မမြင်တော့သူခန္ဓာကိုယ်လည်းပြည့်မမြင်ကိုယ်ခန္ဓာကိုယ်လည်းပြည့်မမြင်အပြည့်မမြင်လေချစ်ခင်လေတွေ့တာလေဆွဲလန်းနေမြတ်နိုးတယ်လို့ဖြစ်တော့အဲ့ဒီခါကြပါပြည့်လေ တဏှာမကွာတော့ပိုဆွဲလာဒါငါသားပဲငါသမီးပဲဒီလိုဖြစ်တော့ခန္ဓာကိုယ်ရဲ့အပြစ်ကိုမြင်သွားပြီးဝိပဿနာရှုလို့ပဲမြင်မြင်အတုဝရှုလို့ပဲမြင်မြင်အပြစ်မြင်မချစ်ခင်တော့မချစ်ခင်မတွေ့တော့မတွေ့တိုင်းဆင်းရဲဒုက္ခသက်တာနော် တွေ့တိုင်းတော့ဆင်းရဲဒုက္ခဖြစ်နေတာအဲ့တော့ဘုန်းကြီးတို့ဒီခန္ဓာကိုယ်ရတာဆင်းရဲတယ်လို့မမြင်ဘဲနဲ့ချမ်းသာတယ်လို့မြင်တော့အဲ့မှာပြောင်းပြန်ဖြစ်တယ်ပြောင်းပြန်ဖြစ်တော့ချမ်းသာတယ်ထင်တယ်ကဒီပေါ်မှာတွေ့တယ်ကိုယ်ခန္ဓာကိုယ်လည်းနှစ်သက်သဘောကျတာပဲ သာသမီလေးတွေပေါ့နော်နှစ်သက်သဘောကျတာဒါကြောင့်ကိုခန္ဓာကိုယ်ရဲ့အပြစ်မမြင်ဒုက္ခမမြင်ဘူးခန္ဓာကိုယ်အပြစ်မြင်မှဒုက္ခမြင်တယ်ဒုက္ခမြင်မှတဏှာကွာတယ်ဒါမှတ်ထားမယ်အဲကြောင့်ဒုက္ခမြင်တဏှာကွာတယ်အနိစ္စမြင်မာနကွာတယ်ပြီးတော့အနတ္တမြင်ဒိဋ္ဌိကွာတယ် ရုပ်သဘောနာမ်သဘောတရားတွေကသူကသူအကြောင်းတိုက်ဆိုင်လာလို့ဖြစ်တယ်အခုဘုန်းကြီးတန်ပဲကြည်ပေါ့နော်နားထောင်နေကြတယ်ကိုကနားလည်းကောင်းတယ်ဘုန်းကြီးတန်လည်းရှိနေမယ်သူဒီနှစ်ခုအကြောင်းတိုက်ဆိုင်လာတဲ့အခါကျဒီအတန်ရလို့ကြားလာအကြောင်းတိုက်ဆိုင်လာလို့ဖြစ်တဲ့သဘောကဒါအနတ္တသဘောပဲနော်သူကသူအကြောင်းပဲဖြစ်တာမဟုတ်ဘူးမမြင်ရတဲ့အရာဒေတာမှာအကြောင်းတိုက်ဆိုင်ပြီးဖြစ်လာပြီးတော့မမြင်ရတဲ့အရာဒေတာပျောက်သွားဘယ်ပျောက်သွားမှလည်းမသိဘူးဒါမျိုးတွေပြောတာ အဲ့တော့အတ္တသဘောမြင်အကြောင်းတိုက်ဆိုင်လာလို့ဖြစ်လာတဲ့ယုံ nant တရားတွေပဲလို့မြင်လို့ရင် အတောက်ကဝิญဉ်ကောင်းဆိုအလိုလိုပျောက်သွားငါဒီဘယောက်ျားမိန်းမဆိုတာလည်းပျောက်သွားဒိဋ္ဌိကွာသွားတော့အနတ္တမြင်ရင်ဒိဋ္ဌိကွာတယ်အနတ္တမမြင်တော့ဒိဋ္ဌိမကွာဘူးပေါ့ဗျာအဲ့ဓာတွေကိုသူတိမယဟန်တော်ကိုမြတ်စွာဘုရားတခုချင်းတခုချင်းမေးတယ်ဗျနော် ယုတ်တရားတွေပေါ်မှာလည်းဟုတ်လားမြဲမမြဲမေးတယ်မေးတယ်လို့ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီဥပါဒณะခန္ဓာ၅ပါးလို့မေးတယ်ဗျမေးပြီးတော့မှဒီတရားတွေကိုဆွဲခုနတဏှာဒိဋ္ဌိမာနကင်းကွာကျင့်ရမယ်ဒီဥပါဒณะခန္ဓာ၅ပါးဆိုတဲ့ယုံ nant တရားတွေပေါ့ဗျအဲ့ဒီဟာတွေက အတိတ်အနာဂတ်ပစ္စုပန်အစ္ဆဒဗိဒဩလာရိကသူမဟိနပဏိတဒုရတန္တိကဆိုတဲ့၁မျိုးသောခြင်းအဖြစ်ဆွဲလန်းနေတဲ့ဒီဥပါဒณะခန္ဓာ၅ပါးကိုငါဥစ္စာမဟုတ်ဘူးငါခန္ဓာကိုမဟုတ်ဘူးငါမဟုတ်ဘူးငါရဲ့အတ္တကောင်ဝိညာဉ်ကောင်မဟုတ်ဘူးလို့ဉာဏ်နဲ့မြင်အောင်ရှုရမယ်ဒီလိုဟောတာအဘဘုန်းကြီးဒါခဏနာပြောပါတယ်ဘာဖြစ်လို့လဲဆိုတော့ဒါရှုမှတ်တဲ့နေရာတွေမှာအရေးကြီးလို့ဒီယုံ nant ဆွဲလန်းနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုချုပ်လိုက်လို့ရှိရင်ယုံနိုင်ရတော့ဗောဗျာဆွဲယုတ်တရားပေါ်မှာဆွဲလန်းယုတ်ပေါ့ဝိညာသင်ညာသင်္ခါရဝိညာဉ်ဒီတရားတွေပေါ်မှာဆွဲလန်းနေတာနာမ်ပေါ့ချုပ်လိုက်တော့ယုတ်နဲ့နာမ်နဲ့ပေါ်မှာဘုန်းကြီးတို့ကငါသူတို့ယောက်ျားမိန်းမထင်မှတ်ပြီးဆွဲလန်းတာပဲအဲ့ဒီပေါ်မှာဘုရားဘယ်လိုရှုခိုင်းလဲဆိုငါဥစ္စာမကူတဏှာကွာအောင်ကျင့်တဏှာကင်းအောင်ကျင့်ငါမဟုတ်ဘူး မာနကွာအောင်ကျင့်မာနကင်းအောင်ကျင့်နာမေသောအတ္တအတ္တကောင်ဝိညာဉ်ကောင်ကွာအောင်ကျင့်ကျင့်တဲ့အခါမှာကာလအနေနဲ့လည်းကျင့်နိုင်တယ်ဒီယုံ nant တရားတွေပေါ်မှာကာလအနေနဲ့လည်းရှုမှတ်နိုင်တယ်နော်ကာလအနေနဲ့အတိတ်အနေနဲ့လည်းရှုမှတ်မယ်နာဂအနေနဲ့လည်းရှုမှတ်မယ်ပစ္စုပန်အနေနဲ့လည်းရှုမှတ်ညဆိုရင်တော်တော်များများဒီပစ္စုပန်ပဲပြောနေကြတယ်ပေါ့နော်တခါတလေ ဒီအတိတ်တွေးတွေကလည်းပေါ်တယ်အနာဂတ်တွေးတွေကလည်းပေါ်တယ်ဟိုပစ္စုပန်တဲ့တဲ့ရှူရင်ရှူရင်နဲ့တရားလည်းမတွတ်တတ်တော့ဘူးဟောငါဘယ်တော့ကဗချင်းကလည်းရှူမှတယ်ဘယ်လိုလေးဆင်ပြေတယ်အခုအဲ့လိုမှအဲ့လိုမတွေ့တော့ဘူးအဲ့လိုဆင်ပြေတော့မရောက်တော့ဘူးတွေ့မှတွေ့ပါအောင်မလားရမှရပါအောင်မလားအဲ့ဒါမျိုးပေါ့အတိတ်ကတွေးတွေလည်းပြန်ပြီးတော့ဝင်လာတာနောက်မှလည်းဒါမျိုးရမှရပါအောင်မလားအနာဂတ်တွေးတွေလည်းဖြစ်တယ် အဲ့ဒါမျိုးပေါ့ပြီးတော့အတွေးတွေပေါ်လာရင်အတိတ်တွေးပေါ်လာရင်အတိတ်တွေးကိုလည်းရအောင်ရှုရတယ်အနာဂတ်တွေးပေါ်လာရင်အနာဂတ်တွေးကိုလည်းပြအောင်ရှုရတယ်ချုပ်မရှုနဲ့လုံမရှုနဲ့ဆိုတဲ့စကားကိုဆရာတော်များမိန့်ကြတယ်အတွေးတွေပေါ်လာတချို့အတင်းထိန်ချုပ်တာတင်းထိန်ချုပ်ပြီးဘာလုပ်နေလဲဆိုကိုရှုမှတ်နေတဲ့အာယုံမှာပဲအတင်းထင်ရှားအောင်လှုပ်ရှုတာအဲ့လိုဖြစ်တာ အတွေးတွေကိုထိမ့်ချုပ်ထားတယ်မရှုဘူးပေါ့ဗျာထိမ့်ချုပ်တယ်ဆိုထိမ့်ချုပ်ပြီးတော့ကိုရှုမှတ်နေတာအယုံအတင်းလောက်ရှုတာအဲ့ဒါမျိုးမလုပ်အောင်ဝင်လေထွက်လေရှုတယ်ဆိုအတင်းလောက်ရှုတယ်ဘောင်းမေရှုတယ်ဆိုအတင်းလောက်ရှုတယ်ဒါမျိုးအဲ့တော့အတိတ်တွေးပဲပေါ်ပေါ်နာဂတွေးပဲပေါ်ပေါ်အဲ့ဒါကိုရပ်တော်ရှုရတယ်ရပ်သွားပြီးဆုံးမဘုန်းကြီးတို့တွေကပစ္စုပန်တဲ့တဲ့ ရှုမှတ်နေကြအာယုံရှုလို့ရတယ်ဒါလေးမှတ်တာ ရောပြောချင်တာကာလအနေနဲ့လည်းရှုနိုင်တယ်ဘုန်းကြီးတို့ဒီသတိပဋ္ဌာန်တုတ်တန်ဒေသနာကြတော့အစ္ဆဒဗိဒအနေနဲ့လည်းရှုနိုင်တယ်ဒီလိုမိတ်ထားတာရှိတယ်အစ္ဆဒဗိဒကိုယ်တဏ္ဍာမှာလည်းရှုနိုင်တယ်သူများတဏ္ဍာမှာလည်းရှုနိုင်တယ်မဟာဗောဓိမြတ်ဆရာတော်ကြီးကတော့ဝင်လေထွက်လေနဲ့ပတ်သက်ပြီးအစ္ဆဒဗိဒခွဲတာလည်းမစိုးပါဘူးဒါလည်းမှတ်သားစရာနော်ဝင်လေက သူကဗိဒသေယဗိဒနော်သိနေစိတ်ကအစ္ဆတပေါ့ဒါပဲသူကအတွင်းနဲ့ဝင်လာတယ်ကသိလိုက်တာပဲအဲအစ္ဆတဗိဒသူကအဲ့လိုလေခွဲရှုထားတွေ့တယ်ရေးတာတွေ့တယ်ဒါကတော့အစ္ဆတဗိဒအနေနဲ့လည်းရှုနိုင်တယ်ဒါမျိုးမှတ်ထားဒါတဏ္ဍာအနေနဲ့ရှုတာမျိုးကိုယ်တဏ္ဍာမှာလည်းရှုနိုင်တယ်သူများတဏ္ဍာမှာလည်းရှုနိုင်တယ်နှမျိုးလုံးရှုနိုင်တယ်တဏ္ဍာအနေနဲ့လည်းရှုနိုင်တယ် နောက်တစ်မျိုးကတော့ဩလာတွေကဒုက္ခမအနေနဲ့လည်းရှုနိုင်တယ်ဩလာတွေကဆိုတာကဉာဏ်မျက်စိဖြင့်ကြည့်လိုက်တကပေါ်လွင်ထင်ရှားတဲ့ယုံမျိုးဩလာတွေကယုတ်ဉာဏ်မျက်စိဖြင့်ကြည့်ရှုဆင်ခြင်တဲ့ကမပေါ်လွင်မထင်ရှားတဲ့ယုတ်ကိုဒုက္ခမယုတ်လို့ခေါ်ပါတယ်ဒါကတော့ဘုန်းကြီးတို့ဇာတမာရီတွေရမှာပို့ပြီးတော့ယုံနံတွေကိုသိစိတ်ရှုလို့လွယ်တယ်တချို့ယုတ်တွေကမထင်ရှားဘူး ချိုးစိတ်စေတသိက်တွေကတော်တော်ရှုရခက်တယ်။အော်လာတွေကသူကမှရှုဖို့အတွက်နောက်တစ်ခုကဘာလဲဆိုတော့ပုဂ္ဂိုလ်အနေနဲ့လည်းရှုနိုင်တယ်။ဟိနပဏိတသူကဟိနပဏိတကျတော့မျိုးမျိုးခွဲရတာပေါ့ဗျာ။အပေဘုံသားတွေလည်းလူတန်တော့ပေဘုံသားအကုန်လုံးမြင်ဖို့ခက်တော့တိရစ္ဆာန်နဲ့လူတန်တော့တိရစ္ဆာန်တဏ္ဍာမှာဖြစ်တဲ့ယုတ်ကဟိနယုတ်ပေါ့လူရဲ့တဏ္ဍာမှာဖြစ်တဲ့ယုတ်ကပဏိတယုတ် ဒီလိုလဲရှုနိုင်တယ်လူနဲ့နတ်လူရဲ့တဏ္ဍာမှာရှိတဲ့ယုတ်ကယုတ်ညာနဲ့ယုတ်ဖြစ်သွားတယ်နတ်ရဲ့တဏ္ဍာမှာဖြစ်တဲ့ယုတ်ကထက်တန်းကြတဲ့ကောင်းတဲ့ယုတ်ဖြစ်ပြန်နတ်နဲ့ပြမနတ်ရဲ့တဏ္ဍာမှာဖြစ်တဲ့ယုတ်ကယုတ်ညာများနဲ့ပြမရဲ့တဏ္ဍာမှာဖြစ်တဲ့ယုတ်ကကျတော့ကောင်းညာအဲ့လိုသူ့အတွဲနဲ့သူရှုနိုင်တယ်နောက်တစ်မျိုးရှုခိုင်းတာကတော့ဖះကဒုရတန္တိက ဉာဏ်ဖြင့်လှမ်းပြီးယူကြည့်ရင်အလွယ်တကူမသိနိုင်တဲ့ယုတ်ကိုဒုရယုတ်ဉာဏ်ဖြင့်လှမ်းပြီးယူပြီးကြည့်ရင်အလွယ်တကူသိနိုင်တဲ့ယုတ်ဒါတဏိကယုတ်ဒါယုတ်ကိုဘုန်းကြီးတို့ခွဲပြကျမ်းစာတွေလည်းအတူတူပါပဲအပြောချင်တာကခုန12မျိုးသောခြင်းအပြင်ဒီဥပါဒณะခန္ဓာ၅ပါးရှုရမယ်ဆိုပေမဲ့လို့12မျိုးလုံးရှုစရာမလိုဘူးဘုန်းကြီးပြောချင်တာဒါပဲကာလအနေနဲ့ရှုနိုင်တယ် အတိတ်နာကပြစ္ဆုတ်ပံကာလအနေနဲ့ရှုနိုင်တယ်တန်တန်အနေနဲ့ရှုနိုင်တယ်ပြီးတော့ဩလာရိကဒုက္ခမဒါလည်းရှုနိုင်တယ်ဟိနပဏိတဒီအတွဲအနေနဲ့ရှုနိုင်တယ်ဒါပုဂ္ဂိုလ်အနေနဲ့ရှုတာဌာနဒုရတန်ဒီကအနေနဲ့လည်းရှုနိုင်တယ်သူအတွဲနဲ့သူသူအမျိုးနဲ့သူရှုပါဒီလိုမှတ်ထားမယ်နော်ရုပ်ကိုလည်းဒီတိုင်းရှုမယ်ဝေဒနာကိုလည်းဒီ7မျိုးသောခြင်းအကုန်ရှုကြမလို့အဲ့ဒီအတွဲနဲ့ သူ့အတွက်နဲ့သူရှုရှုရရှုရနဲ့ဝိပဿနာဉာဏ်နဲ့ဖြစ်အောင်ရှုရတယ်နော်ရှုရရှုနဲ့ဝိပဿနာဉာဏ်နဲ့ဖြစ်လာလိမ့်မယ်ဒါကြောင့်ခုနကမြတ်စွာဘုရားရှင်သူတိမာဘာပြောလဲဆိုတော့တရားနဲ့တည်တဲ့ဝိပဿနာဉာဏ်ရဲ့ရှေးဥစွာဖြစ်တယ်နိဗ္ဗာန်ကိုသိတဲ့မညာနောက်မှဖြစ်တယ်ဆိုလိုတာမညာဖုံညာမရခင်မှာဝိပဿနာဉာဏ်နေရင်ဖြစ်တယ်လို့ပြောတာ အဝိပဿနာဉာဏ်တွေဖြစ်အောင်ထုတ်ရတယ်ဝိပဿနာဉာဏ်တွေကတော့ခဏပြောနေကြတဲ့အတိုင်းပေါ့ဗျာသူကဖြည်းဖြည်းနဲ့ယုံနံတဘာဝတွေသိတကယ်ဝိပဿနာဉာဏ်စစ်ကတော့တမ္ပန္တနာဉာဏ်တမ္ပန္တနာဉာဏ်မှာဝိပဿနာဉာဏ်စစ်ပဲအောက်ကနာမရူပပရိစေကဉာဏ်တို့ပစ္စယပရိကဉာဏ်တို့တော့ဝိပဿနာဉာဏ်စစ်မဟုတ်ဘာဖြစ်လို့လဲဆိုဝိပဿနာဆိုတာကဒီယုံနံတရားတွေရဲ့အနိစ္စမမြဲတဲ့သဘောဒုက္ခဆင်းရဲတဲ့သဘော အနတ္တအကြောင်းတိုက်ဆိုင်လို့ဖြစ်တဲ့သဘောအဲ့ဒါတွေသိမှဝိပဿနာလို့ခေါ်တယ်အနေစဒုက္ခနာယုံနာတရားတွေရဲ့အနေစဒုက္ခတတ္တမြင်အောင်ရှုမှဝိပဿနာဆိုဝိပဿနာဉာဏ်စိတ်ကတမ္မတရဉာဏ်ကစတယ်ဒါလည်းမှတ်ထားဒါပေမဲ့လို့ဘုန်းကြီးတို့ကအောက်ကအောက်ပိုင်းဉာဏ်တွေကနေအခြေခံခဲ့မှဘုန်းကြီးတို့စာသင်တာပဲကြည်လေ ဘုန်းကြီးတို့တန်းစာပဲဖြစ်ဘုန်းကြီးစာပဲတင်တယ်ဘုန်းကြီးတို့နိုင်ငံမှာဆိုဆယ်တန်းဒီကတာအောက်ခြေကစာမပန်ရောဆယ်တန်းကြာကြာဘုန်းကြီးတို့ပါဠိစာပေလောကမှာလည်းဒီတိုင်းပဲအောက်တန်းနေရာမပန်ခဲ့ရင်ဟောဓမ္မစီကကျွန်တော်တော်တော်နဲ့မအောင်တော့အောက်အခြေခံစာတွေမပိုင်ခဲ့တဲ့ကအထက်ရောက်လေဒုက္ခရောက်လေထက်ရောက်လေဒုက္ခရောက်လေဒါမျိုးဖြစ်တယ်ဒီတိုင်းပဲတရားတွေရှုမှတ်တဲ့အခါကျအောက်ကတွေယုံနံနေပိုင်ပိုင်နိုင်နိုင်ရှုနိုင်ရမယ် ယုံနာကြောင်းကျိုးတရားတွေလည်းပိုင်ပိုင်နိုင်နိုင်ညာနဲ့အမြင်ရှင်းအောင်ရှုနိုင်ရမယ်အဲ့လိုကြောင်းကျိုးဆက်ဆက်ဖြစ်နေယုံနာတရားတွေအနိစ္စဒုက္ခအနတ္တဉာဏ်တွေဖြစ်အောင်ရှုရတယ်ရှုရင်ရှုနေဝိပဿနာဉာဏ်နဲ့စဉ်စဉ်တက်လာမယ်မဖြစ်ဖြစ်တက်လာဘူးသမန္တဉာဏ်သမန္တဉာဏ်နဲ့နောက်ပိုင်းဘာဖြစ်လဲဒုက္ခဝိနာကျော်သွားဥရပြဉာဏ်ရောက်ဥရပြဉာဏ်ရှေ့ပိုင်းမှာဆိုရင်ဘာဖြစ်လဲပိဋိတိပတ္တိတွေဟိုအများကြီးကြုံတော့ ဥရဗျာနောက်ပိုင်းရောက်တော့ဒီယုံနံတရားတွေခတ်သက်သက်ပေါ့ခတ်သက်သက်ပြောက်ရှင်းရှင်းလင်းလင်းကြီးမြင်ပါတယ်အဲ့ရနေပြီးတော့ဖြစ်စဉ်တွေတိတ်မြန်နေတော့ဘာဖြစ်လဲအပြည့်ကြီးတယ်တွေ့တာပဲဘယ်အာယုရှုရှုပျောက်သွားပြီပျောက်တာမှရှုမှတ်တဲ့အာယုရှုမှတ်ရှုသိစိတ်လေးပါအတွဲလိုက်ပျောက်သွားတာဟိုတရရနဲ့ပျောက်ပျောက်ပျောက်ပျောက်သွားတယ်အဲ့ဒါဘင်္ဂညာပေါ့ အပြက်ကြီးတဲ့မျက်နှာပျောက်ထားကြီးတဲ့မျက်နှာအဲ့ရနေတဆင့်တိုက်ပါအပြက်ကြီးမြင်တဲ့ကကြောင့်ငါပဲချိန်ပြီးသူတည်သွားနိုင်မှာလားဒီလိုမြင်လာဒါဘုရားညာပေါ့ဘုရားညာနဲ့အာရိနဝညာဒီမှာကြတော့မြတ်စွာဘုရားရှင်သူတိမကိုကြတော့ဝိပဿနာဉာဏ်တွေကနေဆက်ပြောသွားတယ်နော်ခုနက ဆွဲလန်းနေတဲ့ယုတ်တရားနံယုတ်တရားနံတရားသို့မဟုတ်ယုတ်ဝိညာဉ်တင်ညာသင်္ခါရတရားတွေမှာညီးငွေအောင်ကျင့်ရမယ်ဆိုတော့အဲ့ဒီညီးငွေမှုနေမိတညာစပြောတယ်ခုနကအပြည့်ကြီးတယ်မြင်တာဘိင်ကညာအဲ့ဒီခါမှာကြောက်စရာပြည့်မြင်လာတော့ဒီယုံနံတရားတွေအပြည့်ကြီးတယ်မြင်တာပေါ့ဗျာအဲ့ဒါအာရိနဝညာအပြည့်ကျင်မြင်လာတော့ဒီယုံနံတရားတွေပေါ်မှာညီးငွေလာတယ်စိတ်ပြတ်လာတယ် ဒါကိုဘုန်းကြီးတို့နေပိတာညာလို့ခေါ်တယ်အဲ့ဒီဟာစဟောတယ်ဒီသူတိမရံတော်ကြတော့ရုပ်ဝိနာတင်ညာသင်္ခါရတရားတွေပေါ်မှာနေသဒုက္ခအနတ္တအနေနဲ့မြင်းလာညီးငွေလာလိုက်မယ်ဒါနေပိတာညာခေါ်တယ်နော်အဲ့ဒီညာမရောက်သေးဘူးဆိုရင်ဘုန်းကြီးတို့တွေကိုယ်ဘဝနဲ့ကိုပြောနေပြလူကလည်းလူဘဝနဲ့ရဟန်းလည်းရဟန်းဘဝပြောနေတာကိုမိသားစုလေးနဲ့ကိုပြောနေတာကိုကိုကြောင့်ကိုကံလေးနဲ့ကိုပြောနေတာ အဲ့လိုမျိုးဖြစ်တယ်ပျော်စရာလို့မြင်တယ်ပေါ့ဟိုဒီနေဗိဒညာလောက်ရောက်သွားရင်ဒီကမပျော်တော့ဘူးဗျာပျော်စရာဖြစ်မမြင်တော့လက်ရှိဒီယုံနံဘွားနဲ့ယုံနံနေတဲ့နေရတာဒါမျိုးဖြစ်လာပျော်စရာဖြစ်မြင်တော့မမြင်တော့ပါဗျာစစ်ပြက်လာတယ်ညင်းငွေလာဒါတွေကိုလွတ်ဖို့ကြိုးစားတာဒါကိုမုတ်စိတုကမြတာညာလို့ခေါ်ပါတယ်လွတ်ဖို့ကြိုးစားတော့နေသဒုက္ခနတ္တပဲပြန်မြောင်မှဒါပြိတ္တခဉာဏ်ပေါ့ အဲ့ဒီကနေယုံ nant တရားတွေပေါ်မှာချမ်းသာတယ်လည်းမဟုတ်ဘူးဆင်းရဲတာလည်းမဟုတ်ဘူးစိတ်ကိုညီမျှထားပြီးရှုမှတ်နေတဲ့ဉာဏ်မျိုးတွေဖြစ်လာအဲ့ဒီကနေဆင်းဆင်းတက်ပြီးတော့ဒကာရုပ္ပခာညာအနုလောမညာဟုတ်လားကိုတကူညာဆိုပြီးတော့ဘုန်းကြီးကညာစဉ်တွေခဏနာပြောတာအဲ့ဒီကနေမညာဖုံညာဒီမှာတော့ဘုရားကသူတိမရံတော်ကိုယုံ nant တရားတွေပေါ်မှာနေဆဒုက္ခအနတ္တမြောင်ရှုနိုင်ရင်ညီးငွေလာလည်းမယ်စိတ်ပြက်လာလည်းမယ် အဲ့ဒီညီးငွေလာတဲ့ခါကျပါပြတယ်တတ်မဲ့မှုတွေကင်းသွားမယ်မဲ့ညာရမယ်လို့ဆိုလိုတာမဲ့ညာရသွားတာရဟနာဖြစ်သွားရတ္တမဲ့ရသွားရင်တဏကုံသွားတယ်ဘုရားတတ်မဲ့မှုရှိတော့ရတ္တမဲ့ညာရတာပြောတယ်တတ်မဲ့မှုကင်းခြင်းကြောင့်ကိလေသာတွေကလွတ်မြောက်သွားတယ်ဒါရတ္တဖို့ညာရတယ်လွတ်မြောက်တဲ့ချိန်မှာဟောတော့ငါတော့ဗာမဲ့ရသွားပြီဘာဖို့ရသွားပြီ နိဗ္ဗာန်ကိုလည်းမြင်တယ်ဘာကိလေသာတွေကြံသေးတယ်ဘာကိလေသာတွေမကြံတော့ဘူးဟိုမှာရတ္တဖို့ရသွင်းတော့ဘာမှကိလေသာတွေမကြံတော့သိသွားတယ်ဒါပစ္စုခဏညံပေါ့အဲ့လိုဟောတာဗျအဲ့ဒီလိုပစ္စုကဏညာဖြစ်သွားလို့ရှင်ရတ္တမေရမယ်ရတ္တဖို့ရမယ်ဒီပစ္စုကဏညာနဲ့ဒီရထားတဲ့မဉ္ဇဏ်တွေဖုံဉဏ်တွေကိုဆင်ញင်ပြီးတော့သိလိုက်ပြီဆိုရင် ဟောငါတော့နောက်ထပ်ပရိသန်တွေဘဝသစ်ပရိသန်တွေနေရမှုတွေကုံသွားပြီမဖြစ်တော့ဘူးမြတ်တဲ့ခြင်းတွေကျင့်သုံးပြီးပြီးစသည်ဖြင့်ပေါ့လေအဲ့မှာတော့နတ္တလက္ခဏာ၃နည်းတွေခေါ်ကြတော့အဲ့ဒီတရားတွေကြားနာကျင့်သုံးရင်းနဲ့ခုပြောတဲ့ဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးပေါ်မှာနေသဒုက္ခအနတ္တရှုရင်တနည်းအားဖြင့်နေတ္တမမှာငါဥစ္စာမဟုတ်ဘူးငါမဟုတ်ဘူး ငါရဲ့အတ္တကောင်ဝิญဉ်ကောင်မဟုတ်ဘူးလို့မြင်အောင်ရှုရမယ်လို့ဟောတယ်အဲ့မှာနာကြားရင်းနဲ့ရှုရင်းနဲ့သူကယဟနာဖြစ်သွားတယ်ဗျယဟနာဖြစ်အဲ့ဒီကြောင့်မှဘုရားကပရိစ္ဆသမုပ္ပါတရားတွေမေးတာအဲ့ဒါဒါဘုန်းကြီးအဲ့ဒါပြောချင်တာဒီတရားအစဆုံးပြန်ပြောတာတခြားမဟုတ်ခုနကအထက်ကရာဖွဲ့နဲ့ညီလို့ပြန်ပြောနေတာထက်ကရာဆရာကြီးကခုနကဘာပြောလဲဆိုတော့ အဓိကမပုဂ္ဂိုလ်များမှသာလျင်အဓိကမဆိုမညံဖုန်ညာရတဲ့ပုဂ္ဂိုလ်များမှသာလျင်ဒီပရိစ္ဆသမုပ္ပါတရားတို့တကယ်နားလည်နိုင်တယ်တကယ်သိတယ်တကယ်သိအောင်ပြောနိုင်တယ်အခုအဲ့တိုင်းပဲဗျာဘုရားရှင်ကသူတိမရဟန်းတော်ကိုခုနကဥပါဒณะခန္ဓာ၅ပါးဆွဲလန်းနေတဲ့ဥပါဒณะခန္ဓာ၅ပါးကိုနေသဒုက္ခ အနတ္တတဏှာပြတဏှာဒိဋ္ဌိမာနကောင်ရှုခိုင်းပါတယ်ရှုပြီးတော့မှပရိစ္ဆဘောသမုပ္ပါဒရားတော့အဲ့ဒီမှာ အနုလုံပฏิလုံနေနဲ့အမေးဖြေဟောတာဗျာနော်သူဒီမှာဇာတိဥသောကြောင့်သရမဏဖြစ်တယ်ဆိုသင်ညာနဲ့မြင်ပါသလားမှတ်မှမြင်ပါတယ်ဗျာတဲ့သူကမဉ္ဇဏ်ဘုံညာရမြင်ပြီပေါ့ဗျာအဲ့ကြမှာပြန်မေးတယ်ဒီပရိစ္ဆသမုပ္ပါဒရားကိုယ ahanan ဖြစ်ပြီးမှပြန်ဟောတယ် နော်ဘဝကြောင့်ဇာတိဖြစ်ပုံမြင်လားမြင်ပါတယ်ဗျာဥပါဒံကြောင့်ဘဝဖြစ်ပုံမြင်လားမြင်ပါတယ်ဗျာပြိဿသူကအကုန်ပြန်မေးတာပဲတဏှာကြောင့်ဥပါဒံဖြစ်ပုံဝိညာဉ်ကြောင့်တဏှာဖြစ်ပုံဖတ်တာကြောင့်ဝိညာဉ်ဖြစ်ပုံတာလနာကြောင့်ဖတ်တာဖြစ်ပုံနာယုတ်ကြောင့်တာလနာဖြစ်ပုံဝိညာဉ်ကြောင့်နာယုတ်သင်္ခါရဝိညာဉ်ဖြစ်ပုံဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံဒီလိုပေါ့လေအပြည့်အမြန်လန်လာမေးတာအနုလုံနေရောပရိလုံနေရောဒါနော် နောက်သူဒီမှာတဲ့ဇာတိချုပ်ခြင်းကြောင့်သာမဏချုပ်တယ်ဆိုသင်မြင်လားတဲ့မြင်ပါတယ်ဗျာအဲ့လိုပဲပြန်မေးတာစဉ်းစားအဲ့ဒီတရားတွေမေးဖြစ်လုပ်ပြီးမှခုနကယဟန္တာများကိုသူဒီမှာယဟန်ကမေးတယ်လို့မြတ်စွာဘုရားပြန်မေးတယ်ကဲသူဒီမှာယဟန်နဲ့သင်ခုခုလိုမြင်သွားတဲ့ခါမှာတဲ့မှာတဲ့ဇန်ဒီရူပဇာရူပဇာနေရသလား သူမရဘူးမရပါရှင်ဘုရားနော်အဘိညာဉ်တော့ရလားမရပါရှင်ဘုရားသင်အားတဲ့ဇာတိဘိညာဉ်နဲ့မရပဲလဲမရပဲနဲ့ခုဇာတိကြောင့်ဇာတိအကြောင်းကြောင့်ဇာမရဏဖြစ်တဲ့ဉာဏ်နဲ့သိမြင်တယ်လို့ဖြေနိုင်ကြဘာကြောင့်မို့လဲလို့မိတာဟုတ်ဆိုလိုတာကတော့ခန္ဓာငါးပါးမမြဲခြင်းကိုဈာနာကျင့်သုံးရဈာနာဖြစ်တယ် နော်ဒီနေရာမှာမြတ်စွာဘုရားသင်လည်းပဲဒီမှာဇန်တမာတိမရဘဲနဲ့ဝိပဿနာတက်တက်ရှုပွားပြီးရဟန္တာဖြစ်တယ်လို့ခုနမေကွန်းကသင်မေးခဲ့တဲ့ရဟန္တာရှင်မြတ်တရားလည်းပဲဒီလိုပဲတဲ့သူတို့တွေကဇံပင်ကြီးနဲ့မရဘဲနဲ့တက်တက်ဝိပဿနာရှုပြီးတော့ရဟန္တာဖြစ်သွားတဲ့ပုံကိုယ်တွေပဲဒါကိုမေးလို့ရင်ပေါ့ဟောအဲ့ဒီခါကျမှသူတိမ အရှင်မြတ်ကဗာပြလဲသူကရဟနာဖြစ်သွားပြီဖြစ်ဖြစ်သွားတော့သူ့အမှတ်သူသိတယ်ဝန်ခံတယ်ရသော်ဗျာတပည့်တော်ဟာဒီဘုရားရဲ့တာနာတော်ဝင်ရောက်ခြင်းရဲ့ရည်ရချက်ကဘုရားရဲ့တရားတော်တွေခိုးဖို့လာတာပါသူမှန်တိုင်းရှောက်ပါအဲ့ဒီအပြစ်တွေကိုခွင့်လွှတ်ဖို့တောင်းမှရှောက်ထားတယ်နော်အဲ့ဒီမှာမြတ်စွာဘုရားကအပြစ်ကိုကိုယ်အပြစ်ကိုအပြစ်လို့မြင်တဲ့ပုဂ္ဂိုလ်ဟာ ဘာလဲမိတ်သွားလဲဆိုတော့နော်ပြစ်ကိုပြစ်ကိုပြစ်မှန်းသိရမယ်ပြစ်ကိုပြစ်မှန်းလည်းမြင်ရမယ်အဲ့ဒီအပြစ်ကိုလည်းနောင်မဖြစ်အောင်ထိမ့်သိမ့်ဆောက်ရှောက်တဲ့အနေနဲ့စောင့်ထိမ့်မယ်မဖြစ်အောင်ထိမ့်သိမ့်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအရိယသူတော်ကောင်းတို့ရဲ့အဆုံးအမမှာကြီးဝချမ်းသာကြောင်းတရားပဲဒါကြောင့်ဘုန်းကြီးတို့ဒီအပြစ်ကတော့လူတိုင်းဖြစ်တတ်တယ်ဗျမာတတ်တယ်နော်အဲ့ဒီအပြစ်ဖြစ်လာရင်အမှားကျူးလွန်မိလာရင်ဘုန်းကြီးတို့ဘာလို့လို့လဲ ကိုယ်မကိုသိရမယ်ပြီးတော့ဝန်ခံရမယ်ဝန်ခံထားတဲ့ပြုရင်ရဲတဲ့တတိရှိရမယ်အဲ့ဒါမှသာလေဘုန်းကြီးတို့တွေဟိုတိုးတက်ကြီးပွားကြောင်းဆိုဖြစ်နိုင်တယ်အခုပြောချင်တာကဒီတော့အရှိကြီးပြောချင်လို့ပြောမှာပေါ့ခုနကအထက်ကရာဆရာကြီးညွှန်းခဲ့တဲ့အတိပဲလို့ဘုန်းကြီးသိစေချင်လို့ထက်ကရာဆရာကဘာပြောလဲဒီပြိဿသမုပ္ပါဒ်တရားတွေဟောဖို့ပြောဖို့ရေးဖို့ဆိုရင်ပြိကသုံးပုံ ဟိုအာဂုံဆောင်ထားတဲ့ပုံကိုဖြစ်ရမယ်ပိကတရားတွေကိုအထကရာတိကဒါတွေကိုတေချာကြည်နိုင်တဲ့ပုံကိုမျိုးဖြစ်ရမယ်နော်နားလည်နိုင်တဲ့ပုံကိုဖြစ်ရပါဠိတော်တွေမကောင်းဘူးနော်ဘုရားတရားတော်တွေမကောင်းဘူးဒီပိကသုံးပုံနိက9ရထကရာတိကတွေအကုန်ကြည်တတ်ရမယ်ကြည်နိုင်ရမယ်သိနာလည်ရမယ်ဒါဆိုရင်အဲ့ဒီပုံကိုမျိုးဟောနိုင်ပြောနိုင်နိုင်မယ်နောက်ဒါပုံကိုတစ်မျိုးအာဂမပုံကိုမျိုးဆိုရင်လည်း တိစ္ဆသမုပ္ပါတရားဟောနိုင်ပြောနိုင်ရေးနိုင်နေမယ်အဓိကမအရိယမက်ဖို့နိဗ္ဗာန်ကိုကျင့်လို့ရသွားတဲ့ပုံကိုဆိုရင်လည်းပဲဒီပရိစ္ဆသမုပ္ပါတရားတော်ရအဓိပ္ပာယ်ကိုဟောနိုင်ပြောနိုင်နိုင်မယ်ဒီလိုမိတ်သွားတယ်ပေါ့ဗျာဒါလေးမှတ်ထားပါနော်အဲတော့ဘုန်းကြီးတို့အရိယမက်ကလည်းအရိယမက်ဖို့နိဗ္ဗာန်လည်းမရဘူးပြီးကသုံးဖို့လည်းမတတ်ကြွဘူး ဒေဂရာဒီကလည်းမကြည့်နိုင်ဘူးဆိုရင်တော့ပြိဿသမုပ္ပါတရားတော့ဖွင့်ဖို့ရေးဖို့ပြောဖို့အမှန်ခက်ခဲပါတယ်ဒါပေမဲ့လို့ဆရာတော်ကြီးတွေကောက်ချက်ချပြတော့ထေဂရဆရာတော်ဟာတဲ့ဒီအာဂမအတိဂမနှစ်ပါးနဲ့ပြီးဆုံးတဲ့ပုံကိုဖြစ်နိုင်တယ်တကယ်လို့ထေဂရဆရာတော်ဟာတဲ့အရတ္တမဲ့မရသေးရင်တောင်မှအောက်မဲ့အောက်ဖေတော့အောက်မဲ့အောက်ဖို့တော့ရှားပြီးတော့ဖြစ်ပါလိမ့်မယ် တကယ်လို့ဒီထေကရာဆရာတော်ကအောက်မဲ့အောက်ဖို့မရဘူးဆိုရင်လည်းပဲသူပိဋကတ်တွေကိုကောင်းကောင်းကြီးသိနေတယ်ဒါကြောင့်မို့သူဟာဒီအဖွင့်ကိုကောင်းကောင်းရေးနိုင်တာပေါ့ဒါမျိုးပြောကြတယ်ဒါပေမဲ့ तू ကဒီလိုသိနေတဲ့နာနဲ့သုံးဖို့ကိုယ်တိုင်သိရတယ်သုံးဖို့အထက်ကပိဋကတ်တော်တွေကိုကျွမ်းကျင်နေတယ် ဘာဖြစ်လို့ဒီခက်ခဲနေနေကြောင်းတရားတွေဒီလောက်ရှေ့ကန်းတင်ပြောနေသလဲလို့မေးလို့ရှိရင်သူရေးထားတဲ့ဒီပရိသတ်သမုပ္ပါအဖွင့်တရားတော်တွေကိုကြည့်ရှုလေ့လာတဲ့ခါမှာလေးလေးနက်နက်ထားပြီးလေ့လာစေခြင်းလို့ကြည့်ရှုစေခြင်းလေးလေးနက်နက်လေးလေးစားစားနဲ့လေ့လာကြည့်ရှုကျင့်ကြံအားထုတ်စေလို့ရည်ရွယ်ချက်ပါပဲ။အဲဒီမှာရေးပြီးတော့ဒီခါသူကဆက်လက်ပြီးတော့ရေးသွားတယ်ဘာလို့ရေးလဲဆိုဘုန်းကြီးဒီမှာပါဠိလေးဖတ်ပြရမယ် ထေကရသူရေးတဲ့တန်ဝုထုကာမောအဟံအစ္ဆပစ္စယကာရဝန္နနံတဲ့ဒီပရိသတ်သမုပ္ပအဖွင့်ကိုတဲ့ဆိုလိုတဲ့ငါယခုတဲ့ဒါရေးမဲ့ကြံတော့သူ့ကိုသူကိုပဋိဌာနာကိသမိထောက်တရားမရတယ်လို့ဖြစ်တယ်ဣဇောကာလောဝတာကရံသမုတ်တရားတွေကိုဆင်းတဲ့ပုံကုမျိုးပဲထောက်တရားမရအောင်ဖြစ်နေတယ်တဲ့ ဆိုတော့ဘာပြောလဲဆိုဘုန်းကြီးတို့ပင်လကုသင်္ဘောကြီးနဲ့ပင်လသမုဒ္ဒရာတွေဖြတ်သွားရင်းနဲ့ဟုတ်လားကမ်းမမြင်လမ်းမမြင်တဲ့နေရာရောက်တဲ့ချိန်ပေါ့လေကိုယ်လည်းရေကိုကိုဆုံးလည်းပါပါဘူးဆိုရင်ပင်လတဲ့ခုံချလိုက်ဘလို့မှအောင်မှထောက်တည်ရမရနိုင်နစ်မြုပ်သွားဖို့ပဲရှိတယ်ဒီလိုပဲတဲ့ပရိသတ်သမုပ္ပါဖွင့်ကိုရေးမယ်လို့ကြံစီတဲ့အခါမှာထက္ကရာဆရာတော်မှာသူ့မှာထောက်တရားမရပဲရှိနေတယ် နော်ဒါတော့ဒီတရားတော်ရဲ့လေးနက်မှုခက်ခဲမှုကိုသူကပြောလို့ရင်ပါပဲဒါဆိုရှင်ဘုရားကထောက်တရားမရတဲ့ဒီပရိသတ်သမုပ္ပါတရားတော်ကြီးကိုဘလို့နီးနဲ့ရေးခဲ့တယ်လဲဆိုတော့အမေကိုတော့သူကဘာဖြေသွားလဲဆိုတော့သူဟာတဲ့ဘုရားဟောတာပိဋကဒေသနာတော်နဲ့ဒါတွေလည်းကြည်ပါတယ်တဲ့ပြီးတော့ဆရာအစဉ်ဆက်ပို့ချထားတဲ့အထက်ကဟောင်းနေရှိတယ်တဲ့ ဘုရားဟောပါဠိတော်တွေထေရဝါဒတွေဒီကဒါတွေလည်းကြည့်တယ်ဒီအထက်ကရာဟောင်းတွေလည်းရှိတယ်ကြည့်တယ်အဲ့ဒီနှစ်မျိုးကိုမိညာပြုပြီးတော့သူကရေးသားခဲ့ပါတယ်လို့ဝန်ဖြတ်ဝန်ခံဖော်ပြသွားပါတယ်နော်အခုဘုန်းကြီးတို့လည်းဒီတိုင်းပါပဲဒီပရိသတ်ဘဝတရားတွေသင်ကြားဖို့ချတာဘုရားပိဋကသုံးပါပါဠိတော်နဲ့အညီဒါတွေလည်းကြည်ရပါဒီတရားတွေလည်းကြည်ရပါတယ်ပြောရပါတယ်ပြီးတော့အဲ့ဒီအဖွင့် အထက်ကရာတွေရှိပါတယ်ဒါတွေကြည့်ပြီးတော့ဘုန်းကြီးတို့ခုသင်ရမှာပါပြောရမှာပါနော်ဒီထက်ကရာဆရာကြီးပြောတယ်လို့ဟောကြဒီပရိစ္ဆာသမုပ္ပါနည်းနည်းကိုပြောရင်တခြားဘောင်ဘယ်တရားမဆိုနည်းနည်းပါတယ်တတိပဒံမာတိပဒံတုတ်တံနဲ့နည်းနည်းတာပါပဲဘယ်တရားဆိုနည်းနည်းနည်းနည်းရှိတဲ့အတွက်ကိုကလေးလေးစားစားယုံကြည်ကြည်နဲ့ရိုးရိုးသေးသေးနဲ့လေးလာမှသဘောပေါက်နားလည်နိုင်ပါတယ်။ သဘောပေါက်နားလဲဘာလို့လေးလာစေခြင်းလဲကျင့်စေခြင်းလို့ပါပဲနော်လေးလာနေုံနဲ့မပြီးပါဘူးကျင့်တဲ့အစဉ်မျိုးရောက်သွားမှကောင်းပါတယ်ဟိုပထမလေးလာပါတယ်မာတိပဒံတုတ်တာပဲဖြစ်ဖြစ်ပရိစ္ဆသမုပ္ပါတရားတော်ပဲဖြစ်ဖြစ်ပဋ္ဌာန်းတရားတော်ပဲဖြစ်ဖြစ်ပထမလေးလာပါလေးလာရုံနဲ့မပြီးဘူးနော်မလေးလာပဲနဲ့နေတော့ပို့ရှုပ်တော့ဗောဗျာဥမာပေးကြတော့စာပေါင်းတိုက်ဥမာတော့ပဲနော်အဲ့လို မလေးလာပဲနဲ့ကြင်ကြအထုံနဲ့ဒီတန်တရားတွေကမလွတ်မလွတ်ဘူးပေါ့ဗျာဒီတည်းပဲဗျာခြားခြားလဲနဲ့ဒုက္ခတွေမဆုံးနိုင်အောင်ဖြစ်မှာအဲ့တော့ဘုရားတရားတော်များသေချာလေးလာပါလေးလာတဲ့အတိုင်းပါတော့မလဲကြင်ပါကြင်ပါသာလျှင်အဓိကမပုဂ္ဂိုလ်ဖြစ်ပြီးတော့ဒီတန်တရားကိုဆင်းရဲတွေကလွတ်မြောက်သွားနိုင်တယ်ဒီလိုမှတ်ယူမယ်နော်ခိုင်ဒီနေ့ဟောပြောဆုံးဆုံးပါတဲ့တရားတော်များကိုကြားနာရတဲ့အတိုင်းလိုက်လာကြင်ကြအထုံနိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကို ရလွယ်ရောက်တဲ့နိုင်ရတဲ့ပုံပုံများဖြစ်ကြပါစေ။